ရှမာကုခရစ်ဝင်အခန်းကြီး9အငယ်1မှ8ထိုအခါဖာရိရှဲတို့နှင့်ယေရုရှလင်မြို့မှရောက်လာသောကျမ်းပြုဆရာအချို့တို့သည်အထံတော်၌စုဝေး၍တပည့်တော်အချို့တို့သည်ညစ်ညူးသောလက်တည်းဟူသောရေမဆေးသောလက်နှင့် အစာစားသည်ကိုမြင်လျှင်အပြစ်တင်ကြ၏အကြောင်းမူကားရှေးလူဟောင်းတို့မှဆက်ဆံသော နည်းဥပဒေသကိုခံယူသောဖာရိရှဲမှစ၍ယုဒလူအပေါင်းတို့သည် လက်ဆုပ်မဆေးဘဲအစာကိုစားလေ့မရှိ။ဈေးမှပြန်လာသောအခါ၌လည်းဆေးခြင်းမပြုဘဲစားလေ့မရှိ။ထိုမှတပါး၊ခွက်၊ဖလား၊ကြေးဝါပုကန်၊ခုတင်တို့ဆေးခြင်းမှစ၍အခြားသောထုံးတမ်းများကိုခံယူ၍ကျင့်လေ့ရှိ၏။ထိုအခါဖာရိရှဲတို့နှင့်ကျမ်းပြုဆရာတို့က၊ရှေးလူဟောင်းတို့မှဆက်ခံသော နည်းဥပဒေသကိုကိုယ်တော်၏တပည့်တို့သည်မကျင့်ဘဲလျက်အဘယ်ကြောင့်ညစ်ညူးသောလက်နှင့်အစာစားကြပါသနည်းဟု မေးလျှောက်ကြလျှင်၊ကိုယ်တော်က၊ကျမ်းစာလာသည်အတိုင်း၊ဟေရှာယသည်လျှို့ဝှက်သောသင်တို့ကိုရည်မှတ်လျက်၊ဤလူမျိုးသည်နှုတ်ခမ်းနှင့်ငါ့ကိုရိုသေကြ၏။စိတ်နှလုံးမူကားငါနှင့်ဝေးလှ၏။လူတို့စီရင်သောပညတ်တို့ကိုသွန်သင်၍ နည်းဥပဒေသပေးလျက်ပင်၊ငါ့ကိုအချည်းနှီးကိုးကွယ်ကြ၏ဟု နောက်ဖြစ်လတံ့သောအရာကိုလျောက်ပတ်စွာဟောခဲ့ပြီ။အကြောင်းမူကား၊သင်တို့သည်ဘုရားသခင်၏ပညတ်တော်ကိုပယ်၍ခွက်ဖလားဆေးခြင်းတည်းဟူသောလူတို့မှဆက်ခံသောနည်းဥပဒေသကိုခံယူလျက်၊ထိုသို့သောအခြားအကျင့်အလေ့များတို့ကိုကျင့်လေ့ရှိကြ၏။9 င်တို့သည်အဆက်ဆက်ခံသောနည်းဥပဒေသကိုကျင့်ရသောအခွင့်ရှိစေခြင်းငှါ၊ဘုရားသခင်၏ပညတ်တော်ကိုလျောက်ပတ်စွာပယ်ကြသည်တကား။မောရှေ၏ပညတ်ကား၊မိဘကိုရိုသေစွာ ပြုလော့။အကြင်သူသည်မိဘကိုနှုတ်ဖြင့်ပြစ်မှား၏။ထိုသူသည် အသေသတ်ခြင်းကိုခံစေဟုလာသတည်း။သင်တို့မူကား၊အကြင်သူသည် ကိုယ်မိဘကိုသင်တို့အသုံးရနိုင်သမျှသောငါ၏ဥစ္စာသည် အလှူဝတ္ထုတည်းဟူသောကော်ဘန်ဖြစ်စေ၏ဟုဆို၏။ထိုသူသည်မိဘဝတ်ကို အလျှင်းမပြုရဟု မြစ်တား၍မိမိတို့ အဆက်ဆက်ခံသောနည်းဥပဒေသအားဖြင့်ဘုရားသခင်၏နှုတ်ကပတ်တော်ကိုပယ်ကြ၏။ထိုသို့သောအကျင့်ဓလေ့များတို့ကိုသင်တို့သည်ကျင့်လေ့ရှိကြသည်ဟု မိန့်တော်မူ၏။ထိုအခါ လူအစုအဝေးအပေါင်းကို အထံတော်သို့ခေါ်၍၊သင်တို့ရှိသမျှသည် နားထောင်နားလည်ကြလော့။လူပြင်မှလာ၍လူအတွင်းသို့ဝင်လျက်၊လူကိုညစ်ညူးစေနိုင်သော အရာတစုံတခုမျှမရှိ။လူအတွင်းမှထွက်သောအရာသည် လူကိုညစ်ညူးစေသော အရာဖြစ်၏။ကြားစရာနားရှိသော သူမည်သည်ကား၊ကြားပါစေဟု မိန့်တော်မူ၏။လူအစုအဝေးရှိရာမှကြွ၍အိမ်သို့ဝင်တော်မူပြီးလျှင်၊ တပည့်တော်တို့သည်ထိုဥပမာကိုမေးမြန်းကြ၏။ကိုယ်တော်ကလည်း၊သင်တို့သည်ဤမျှလောက်ပညာမဲ့လျက်နေသလော။လူပြင်မှလာ၍လူအတွင်းသို့ဝင်သမျှသည်နှလုံးထဲသို့မဝင်၊ဝမ်းထဲသို့ဝင်၍အစာရှိသမျှကိုသန့်ရှင်းစေသဖြင့်၊ရေအိမ်တွင်ဆင်းသွားသောကြောင့်၊လူကိုမညစ်ညူးစေနိုင်သည်ကို နားမလည်ကြသလော။လူအတွင်းမှထွက်သောအရာမူကား၊လူကိုညစ်ညူးစေသောအရာဖြစ်၏ လူအတွင်းနှလုံးထဲကမကောင်းသောကြံစည်ခြင်း၊သူ့မယားကိုပြစ်မှားခြင်း၊မိန်းမလွတ်နှင့်မှားယွင်းခြင်း၊လူအသက်ကိုသတ်ခြင်း၊သူ့ဥစ္စာကိုခိုးခြင်း၊လောဘလွန်ကျူးခြင်း၊မနာလိုခြင်း၊လှည့်စားခြင်း၊ညစ်ညူးခြင်း၊ငြူစူခြင်း၊သူ့အသရေကိုဖျက်ခြင်း၊ထောင်လွှားစော်ကားခြင်း၊လျှပ်ပေါ်ခြင်း၊ဆိုးညစ်သောအရာများတို့သည် အတွင်းမှထွက်လာ၍လူကိုညစ်ညူးစေကြသည်ဟု မိန့်တော်မူ၏။24ကိုယ်တော်သည်ထိုအရပ်မှထ၍တုရုမြို့နှင့်ဇိဒုန်မြို့၏ကျေးလက်သို့ကြွတော်မူပြီးလျှင်၊အိမ်သို့ဝင်၍အဘယ်သူမျှမသိစေခြင်းငှါအလိုတော်ရှိသော်လည်းပုန်းရှောင်၍နေတော်မမူနိုင်။အကြောင်းမူကား၊ညစ်ညူးသောနတ်စွဲသော မိန်းမငယ်၏အမိသည်သိတင်းတော်ကို ကြားသဖြင့်လာ၍ခြေတော်ရင်း၌ပြပ်ဝပ်လျက် မိမိသမီးထဲကနတ်ဆိုးကို နှင်ထုတ်တော်မူမည်အကြောင်းတောင်းပန်လေ၏။ထိုမိန်းမကားဟေလသအမျိုး၊ရှုရိဖိနိတ်ပြည်သူဖြစ်သတည်း။ယေရှုကလည်း၊ရှေ့ဦးစွာ သားများကိုဝစွာကျွေးပါရစေ။သား၏အစာကိုယူ၍ခွေးအားမပေးမချအပ်ဟုမိန့်တော်မူ၏။မိန်းမကလည်း၊မှန်ပါ၏သခင်။ခွေးမည်သည်ကား၊သားတို့၏စားနုပ်စားပေါက်ကိုစားပွဲအောက်၌ စားမြဲထုံးစံရှိပါသည်ဟုပြန်၍လျှောက်လျှင်၊ကိုယ်တော်က၊ထိုစကားကြောင့်သင်သွားလော့။နတ်ဆိုးသည်သင်၏သမီးထဲမှထွက်သွားပြီဟုမိန့်တော်မူ၏။ထိုမိန်းမသည်မိမိအိမ်သို့ပြန်၍နတ်ဆိုးထွက်သွားသည်ကို၎င်း၊သမီးသည်အိပ်ရာ၌အိပ်လျက်ရှိသည်ကို၎င်းတွေ့၏။တဖန်ကိုယ်တော်သည်တုရုမြို့နှင့်ဇိဒုန်မြို့၏ ကျေးလက်မှထွက်၍ဒေကာပေါလိပြည်နယ်ကိုရှောက်သွားသဖြင့်၊ဂါလိလဲအိုင်သို့ရောက်တော်မူ၏။ထိုအခါနားပင်း၍စကားအသော သူတယောက်ကိုအထံတော်သို့ဆောင်ခဲ့၍သူ့အပေါ်မှာလက်တော်ကိုတင်ပါမည်အကြောင်းတောင်းပန်ကြ၏။ကိုယ်တော်သည်ထိုသူကို လူအစုအဝေးထဲကခေါ်၍ဆိတ်ကွယ်ရာအရပ်သို့သွားပြီးလျှင်၊လက်ညှိုးတော်ကို သူ၏နားပေါက်၌သွင်းတော်မူ၏ တံတွေးနှင့်ထွေး၍သူ၏လျှာကိုလည်းတို့တော်မူ၏။ထိုနောက်ကောင်းကင်သို့ကြည့်မျှော်၍ညည်းတွားသံကိုပြုလျက်၊ဧဖသဟုမိန့်တော်မူ၏။အနက်ကား၊ပွင့်စေဟုဆိုလိုသတည်း။ထိုခဏခြင်းတွင် သူသည် နားပွင့်ခြင်း၊လျှာကြောလွတ်ခြင်းရှိသဖြင့်စကားပြီပြီပြောနိုင်၏။ထိုအကြောင်းကိုအဘယ်သူအားမျှမပြောစေခြင်းငှါသူတို့ကိုပညတ်တော်မူ၏ ပညတ်တော်မူသော်လည်း၊သူတို့သည်သာ၍အလွန်သိတင်းကြားပြောကြ၏။အတိုင်းထက်အလွန်မိန်းမောတွေဝေလျက်ရှိ၍၊သူသည်အလုံးစုံတို့ကိုလျောက်ပတ်စွာ ပြုတော်မူပြီ။နားပင်းသောသူတို့ကိုကြားစေတော်မူပြီ။အသောသူတို့ကိုစကားပြောစေတော်မူပြီဟုဆိုကြ၏။